ယေရှုရှင်မဟာဗောဓိမြတ်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌16ရက်3လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်အရေးကြီးဆုံးဟာဒုက္ခချင်းသီလပဲဟုတ်ကလားဗျာအရေးကြီးဆုံးဟာကုချင်းသီလဗျာဟင်လူဘဝရဲ့အသက်ဟာပါလဲမေးသီလပဲဟုတ်ကလားဗျာတို့ တို့နဲ့နေတဲ့တိရိစ္ဆာန်တွေလှမ်းကြည့်လိုက်လေဟင်ဟိုတခြားတဲ့မွေရေဗျာပြီးတော့တို့တစ်တို့ကြားတို့လေသူတော်ဘာအသာစားနေရတဲ့တတ္တဝါတွေတွေ့ပါလိမ့်မယ်သူတို့ကြတော့နေရှိသည်၍အပြစ်နဲ့ရည်တယ်ပဲဟင်ဟင်သူတို့ရဲ့ဓမင်းလောကသူများအသားဟိုဗျာဟင်မွေဓမင်းလောကဆိုတာဖာတို့ကြွက်တို့မဟုတ်ဘူးလား ဖားတို့ကြွက်တို့ရအဲ့ဒါသူထမင်းလုံးအဲ့တော့နေကြည့်သေးပြီသူဟာငါးစိတ်ဖားစိတ်သူများစိတ်နဲ့ပဲနေမယ်ဟင်အဲ့ဒီငါးတွေဖားတွေကိုသူ့ဘဝလေးကောင်းစားဖို့အတွက်ငါးဖားတတ်ဖို့ရလဲအမျိုးမျိုးကြိုးစားနေရဟင်ဟင်ဒီလိုဆိုသူ့ရဲ့ရှင်းနေတဲ့ဘဝသည်သူများစိတ်နဲ့ရှင်ရတဲ့ဘဝ သူစိတ်နဲ့ရှင်တဲ့ဘဝလားသူများစိတ်နဲ့ရှင်နေရတဲ့ဘဝလားဗျ။အဲသူများစိတ်နဲ့ရှင်နေရတာဗျ။ဟုတ်ကလားဗျ။အဲပြီးတော့တခါအဲရှိနေတဲ့ဒုက္ခနာရော သူသွေးနဲ့လဲပနေရတာလားသူများသွေးနဲ့လဲပနေရတာလား။အေးဗျာ။ဟောသူတို့တိရစ္ဆာန်ဘဝရောက်ရင်ဒါတို့သိနိုင်တဲ့တိရစ္ဆာန်တူဥပမာပေးလိုက်တာလေ။ဘယ်တိရစ္ဆာန်ဖြစ်ဖြစ် ဟုတ်ကလားဗျာကိုချင်းဆိုတာပါမရှိဘူးဟုတ်ကလားကြိုက်ကြိုက်သလိုလဲရှိလိမ့်မယ်ဗျာပြီးတော့မကြိုက်မကြိုက်သလိုထင်မဗျာပြီးတော့မတိမတိသလိုထင်မဗျာဟင်ဟင်ကြိုက်ကြိုက်သလိုလဲသူတို့ဟိုပြုကျင်လိမ့်မယ်သို့မဟုတ်မကြိုက်မကြိုက်သလိုလဲသူတို့ပြုကျင်လိမ့်မယ်သို့မဟုတ်မတိမတိသလိုလဲပြုကျင်လိမ့်မယ်တခုမဟုတ်တခုပဲလေဟင်လောဘဖြစ်ဖြစ်ရင်ဖြစ်မဖြစ်ဒေါသဖြစ်ဖြစ်ဒေါသဖြစ်ဖြစ်ရင်ဖြစ်မဖြစ်မောဟဖြစ်ဖြစ် ကင်းနိုင်မှာမလားဗျာအဲ့တော့သူတို့ရဲ့ရှင်းနေတဲ့အသက်ဒီဟိုဖယ်နှစ်ပဲရှင်ရှင်အနှစ်90ပဲရှင်ရှင်အပြစ်ကင်းတဲ့ဘဝလားအပြစ်မကင်းတဲ့ဘဝလားငါသူတို့ဘဝအပြစ်မကင်းတဲ့ဘဝတို့လည်းပဲတို့ကိုချင်းသီလမရှိတဲ့လူသားတယောက်ခေါ်ဘယ်နဲ့တော့ဟဲ့ဟင်ဟင်အပြစ်ကင်းတဲ့ဘဝလို့ဆိုနိုင်ပါမလားဆိုနိုင်ဘူးဗျာ အဲ့တော့အပြစ်ကင်းစင်တဲ့ဘဝရောက်ဖို့တို့ဘာလိုအပ်တယ်လဲတိလတွေအရေးကြီးဆုံးဟုတ်ကလားဗျာဟင်ကိုချင်းတိလအရေးကြီးဆုံးဟုတ်ကလားအဲ့တော့ကိုချင်းတိလကို တို့နေတိုင်းချိန်တော့၅ပါးပေါ့ဗျာဟင်သူ့တော့ကာမတိလလို့ခေါ်တယ်လေလူဘဝရောက်လာရင်လူရယ်လို့ဖြစ်လာရင်ငါးပါးသောသိက္ခာပုံမြဲယူရမယ်ဟုတ်ကလားဗျာ သူကတော့တို့ဒီပြုနေတဲ့ဒါနာတွေဒါလူဘဝနတ်ဘဝရောက်မှထင်တယ်ဟိခုပြုနေတဲ့ဒါနာတွေလေဟိဝိပဿနာဉာဏ်မရှင်တဲ့ဒါနာမှန်သမျှသူကလူဘဝနတ်ဘဝပဲတောင်းဝင်လာကိုဗျအဲ့တော့လူဘဝနတ်ဘဝရောက်တဲ့ကာလဟိုအနှောက်တာကင်းကင်းနဲ့စီးစိမ်ကိုခံစားဖို့ကြတော့ဒီငါးပါးသောသိက္ခာပုဂ္ဂတောင်းယူရတယ်ဟုတ်ကလားကိုကသူ့သက်တတ်ထားမယ်ဟိကိုလည်းကြွေးတောင်းပါပဲလေ ကိုကသူ့ဥစ္စာမတမာရနည်းနဲ့ဟိုညညံထားမယ်အဲကိုလည်းပြန်ခံရမှာပဲလေဟုတ်ကလားဗျာဟင်အဲ့တော့အဲ့ဒီတို့ဒီဒါနကြောင့်ရရှိမဲ့လူဘဝနတ်ဘဝရောက်ရင်မိမိအသက်ကိုရာမရှာတော့သူမိမိဥစ္စာရာမရှာတော့သူအဲ့လိုရန်ကင်းပြီးအပြည့်ကင်းခြင်းစင်စင်နဲ့ခံစားဖို့ရာအတွက်ဟောကာမတိလလို့ခေါ်တယ်ငါဘာလို့သိခါဖို့အ ਨੇ ဆုံး လူရယ်လို့ဖြစ်လာရင်ဒီသိခါဘုရားတော့ရှိရမှာတင်တယ်ဟိဟိကိုယ်နဲ့ရောနှုတ်နဲ့ရောစိတ်နဲ့ရောဟုတ်ကလားဗျာဟိကိုယ်နဲ့လည်းမကြိုးလွန်ဟုတ်ကလားဗျာနှုတ်နဲ့လည်းမကြိုးလွန်နဲ့စိတ်နဲ့လည်းမကြိုးလွန်နဲ့အဲ့လောက်ထိတို့စောင့်သိရမှာတင်ဗျာဟုတ်ကလားအဲ့တော့တို့ဒီသီနာတွေအေးစင်ကြယ်ဖို့ဘာလို့အပ်တယ်ဟိတရဏဂုံပွားဖို့လို့ တောင်းတီလာပေးတိုင်းပေးတိုင်းဟိုငါပါပေးတော်မူပါဖရာဆိုဟိရှင်းပါပေးတော်မူပါဖရာဟောဆယ်ပါပေးတော်မူပါဖရာနဲ့ရှောင်းဟိအဲ့တော့တို့တီလာတိုင်းပေးသလားတရဏဂုံမှာပေးတာလားဟုတ်ကဲ့ကျွန်တော်တောင်းတာတီလာတောင်းတာဗျာတရဏဂုံမှာပါပဲနဲ့ဘာလို့ထည့်ပေးတော့ဟင်နော်မေးလို့ရဘူးဗျာဘာလို့တက်ပေးတော့အင်းခင်ဗျားတို့သီလတင်တောင်းတဲ့ဥသာတရဏဂုံမပါပဲနဲ့ဟိငါဘာတောင်းလဲတရဏဂုံပါတာပဲထင်တယ် ဟင်7ပါးတောင်းတော့ဟင်7ပါးတောင်းတော့အဲ့တော့တို့ရွှေဘူးနဲ့ပြောရင်တို့ဆိုင်နေပေါ့ဥမာရာပဲလို့ဆိုင်ဆိုပါတော့ဟင်ပဲလို့ဆိုင်သွားပြီးဟိုပဲလို့တစ်ဆယ်သာပေးပါဆိုရင်ဒီတိုင်းကြီးပေးသလားစက်ကူနဲ့ထည့်ပေးသလားဟုတ်ကလားဗျဟုတ်ပဲလို့ဝယ်တာပဲဗျပဲလို့ပေးလိုက်ပေါ့ဘောင်းအချိန်တိုးအောင်ပေးတာလားစက်ကူကအချိန်တိုးအောင်လုပ်ပေးတာလားဟင်ဟင် စက်ကူကအချိန်တိုးအောင်ပေးတာလားဘာဖြစ်လို့တော့ဘယ်လိုလဲဗျာဘယ်လိုလဲဗျာဘယ်လိုလဲဗျာဟောဗျာမေးလို့ရတော့ဗျာဟင်ဟင်အဲဩဗျာလုံအောင်လို့ဟင်ဟင်တို့ကတော့အချိန်တိုးအောင်ပေးတယ်ထင်တာပါဗျာဟင်ဟင်ဟင်ပဲလို့30သားပေးပါဆိုလဲဟောစက်ကူကြော်လေးနဲ့ထင်တယ်ဗျဟင် ဘာဖြစ်လို့တော့ဒီဆိုင်ကပေးလိုက်တဲ့ပဲလော်လေးကိုကိုယ်အိမ်ရောက်အောင်မဖိတ်မစင်လေဟိပါသွားသိခြင်းနဲ့စေရနာထဲမှာတယ်ဟိဒီပဲလော်လေးကိုကိုယ်အိမ်ရောက်တဲ့စီအထိမဖိတ်မစင်နဲ့ပါသွားစီလူတဲ့စေရနာလေးကြောင့်ဟောကြော်လေးနဲ့ထည့်ပေးလိုက်တာပါဟုတ်ကလားဗျာတို့ဒီမှာလည်းတီလာပေးတိုင်းပေးတိုင်းတရဏဂုံစွာဒီတရဏဂုံမှမပွားရင် ဒီသီလလုံမမလားဟိကိုနဲ့နှုတ်နဲ့ကတော့လုံကောင်းလုံမယ်စိတ်လုံဖို့မလွယ်ဘူးဟိစိတ်ကလုံမမလားဒီတရဏကုမပွားမနေရင်လေဟိသွားနေကြစိတ်ကသွားမှာပဲတွေးနေကြစိတ်ကတွေးမှာပဲစိတ်ကဟုတ်ကလားဗျဟိတို့စိတ်ပြီးအလုံးလုံးဆုံးတင်တယ်ဟိကိုကသာငြိမ်ငြိမ်နေမယ်စိတ်စိတ်မလုံတဲ့အချိန်ရှိသေးလားဟိအိပ်ပျော်သွားမှာပဲသူအလုံးရတော့တာလေ ဒါတော့အိမ်မက်နဲ့ထလှုပ်လိုက်ပြီဟင်ဟင်ဒါတော့အိမ်မက်နဲ့ထလှုပ်လိုက်ပြီဗျာဟင်အဲ့တော့တို့ဒီစိတ်ကသူကအလုတ်တစ်ခုရှိတစ်ခုရှိနေမှာဟုတ်ကလားအဲ့တော့တို့ဒီကနေ့အတွက်ကိုဟိုတွားနေကြကာမအာယုံသာဓမ္မအာယုံတည်းတယ်ဟင်အဲ့ဓမ္မအာယုံကိုပြုလိုက်ရင်ဗုဒ္ဓနဲ့တန်ခါကလိုလိုပါပြီးသားပါဟုတ်ကလားဗျာ အင်းအာဝအာယုံပြောင်းတစ်ချက်ပြောင်းပေးဖို့ရာအတွက်တို့ဒီတရဏဂုံပေးရတာထင်တယ်စိတ်ကိုအလုပ်ပေးတာထင်တယ်ဟင်စိတ်ကိုလုပ်ပေးတာအဲ့တော့တို့စိတ်ကဒီတရားတရဏဂုံတစ်ခုပွားနေလို့ရှိရင်အင်းသူတစ်ပါးစိတ်စိတ်ရောက်ပါမလားဗျစိတ်မရောက်လို့ရှိရင်ဟိုကြိုက်လို့စော်ကားတာရောမကြိုက်လို့ပြင်းမာတာရောဒီစိတ်နဲ့စိတ်ဝင်နိုင်ပါဦးမလားဗျဟဲ့ဝင်နိုင်တော့ဘူးဟုတ်ကလား ဒီလိုဆိုတို့ယူထားတဲ့ငါးပါးသောဒိဋ္ဌာဘုဖြစ်ဖြစ်၈ပါးဖြစ်ဖြစ်၉ပါးဖြစ်ဖြစ်၁၀ပါးဖြစ်ဖြစ်ဟောလူတဲ့နေရာရောက်အောင်ပါမသွားနိုင်ဘူးလားဟင်တရက်ပါးပြဆိုတရက်လေဟင်တပပါဆိုတပလေဟင်ကိုလူကျင်တဲ့နေရာထီအောင်ပါသွားအောင်လို့ဒီတရဏဂုံပေးထားတာဟင်တရဏဂုံနဲ့တို့ဒီဟိုစိတ်နဲ့ကြံစီခြင်းကာယကံဟိုမနောကံတယ်နော်ဟင် ဒါပြီးစိတ်တွေမဆန်းတော့ရင်ထားပြီးနှုတ်ဖွင့်လိုက်ရင်ဝစီကံတင်ကြဗျဟင်အင်းနှုတ်လောက်နှုတ်ဖွင့်လောက်နဲ့တင် အာမရတင်းမတင်ရင်ကာယကံထိသွားမှတင်တယ်ဟိဒီကံသုံးချက်လုံဖို့ရာဒီတရဏဂုံနဲ့ပဲတို့ထုတ်ထားမှတင်ဗျဟုတ်ကလားဗျာဟင်အဲ့တော့တို့ဒီတဏဏဂုံနဲ့ထုတ်ထားလို့ကိုယ်စိတ်ကလေးကိုပိုင်းနေပြီသူတော်ဘာပေါ်ကိုမြင်လိုက်ပြီးဖြစ်စေကြားလိုက်ပြီးဖြစ်စေ ကြိုက်တာလည်းမပါမကြိုက်တာလည်းမပါဘဲနဲ့လူဟာလူစိတ်ကလေးဖြစ်သွားရင်ကိုချင်းစာစိတ်ဆိုတာဝဲမလာနိုင်ဘူးလားဟင်ဝင်လာနိုင်မှာပဲဟောငါချမ်းသာတယ်လို့သူလဲချမ်းသာခြင်းချာမှာပဲဒါလောဘဒေါသမပါမှဒီစိတ်ဝင်နေတာလေအဲလောဘဒေါသမပါအောင်တော့တရဏဂုံပွားနေမှာမပါမှာလေဟုတ်ကလားဗျာသူတစ်ပါးကိုအာယုံမပြုမိမှဟင်ဒီလောဘဒေါသကမဝင်ပါလေ ဟုတ်ကလားဗျအဲ့တော့ငါချမ်းသာတယ်လို့ तू လည်းချမ်းသာချင်မှာပဲဒါကိုကိုနဲ့တကူချင်းစာလိုက်တာထင်တယ်ဟင်တို့ချိန်ဝင်နေပြောရင်တော့ तू တစ်ဖက်ကိုတစ်ဖက်တဲ့ရလိုက်တာထင်တယ်ဟဲ့ကိုချင်းစာဆို तू တစ်ဖက်ကိုတစ်ဖက်တဲ့ရတာထင်တယ်ဟင်ဘယ်ဘက်မှရှာမထွက်သရမ်းထင်တယ်ဟုတ်ကလားဗျာဟင်ဩငါမဆင်းရဲကျင်တယ်လို့ तू လည်းဆင်းရဲကျင်မှာမဟုတ်ဘူး ဒါကိုရင်းသာတယ်နဲ့ဟင်အဲ့ဒီကိုရင်းသာနောက်ကဒန်းတူထားတာကိုမေတ္တာလို့ဆိုလိုတယ်ဟုတ်ကလားဗျာအေးငါချမ်းသာလို့ဒင်းချမ်းသာပြရမယ်ဆိုရင်ဒန်းတူဖြစ်သွားပြီထင်တယ်ကိုချင်းသာမပါပဲနဲ့မေတ္တာဝင်နိုင်မှာမလားဟောကိုချင်းသာစိတ်ရှိရပြေးပြီးတော့မှဟောမေတ္တာစိတ်ဆိုဒန်းတူထားတဲ့စိတ်ကိုဆိုလိုသည်ဟင်ဟင်ငါချမ်းသာတယ်လို့ဒင်းချမ်းသာပြရမယ်ဒန်းတူထင်တယ် ဒါမေတ္တာမေတ္တာမေတ္တာဟုတ်ကလားဗျာဟင်ငါမဆင်းရဲတယ်လို့ဒင်းလည်းမဆင်းရဲစေရဒါလိုပဲထင်တယ်ဟင်ကိုချင်းသာရှိတော့မေတ္တာရှိသွားလေဟင်အဲမေတ္တာစိတ်ကလေးနဲ့ဒါလိုထားလိုက်လို့ရှိရင်ဟင်သူကောမချမ်းသာဘူးလားဗျာဟင်မင်းသူချမ်းသာတယ်လို့ချမ်းသာမနေရဘူးလားဗျာအဲချမ်းသာသိနေတာပဲဟုတ်ကလားဗျာအဲသူလည်းပဲဟိုတို့ကိုအကြောင်းပြု၍ ဒုက္ခမရောက်တဲ့အတွက်တို့ဘောကျေးဇူးတင်မှာဗျာအဲ့တော့သားဘယ်နေရာတွေ့တွေ့တို့ကိုကူညီဖို့ပဲရှိတယ်ဖြည့်ပြီးဖို့ရှိတော့ဟုတ်ကလားဗျကူညီဖို့ပဲရှိတော့တယ်ဖြည့်ပြီးဖို့ရှိတော့မြင်းထာနဲ့တိတိမတိတိတစိမ့်ဖြည့်ဖြည့်ဟိုတို့ပါတော့ဟိုကိုရင်းစာတကလေးတန့်ဝင်လာတာတို့ဒီကပါသွားတဲ့ကိုရင်းစာသိကြောင်မဟုတ်ဘူးလားဗျာဟင်ဒီလိုတို့သူလည်းအကျိုးရှိကိုလည်းအကျိုးရှိမဖြစ်နိုင်ဘူးလား အခုလဲကောင်းနောင်လဲကောင်းကောင်းမဖြစ်နိုင်ဘူးလားဟင်အခုဖြစ်နိုင်တယ်ဒါတရဏဂုံပါတဲ့သီလမှာဟင်ဟင်တရဏဂုံပါတဲ့သီလမှာတကယ်ရတဲ့သီလဖြစ်မှာထင်တယ်ဗျဟုတ်ကလားဗျဟင်အဲ့တော့သီလသည်ဟိုလူစိတ်ကိုနှောက်တာနေတဲ့ကြိုက်စိတ်မကြိုက်စိတ်မတိစိတ်ဒါကိုတရဏဂုံနဲ့ဖယ်ရှားပေးရမှာထင်တယ်ဟင်တရဏဂုံနဲ့ဖယ်ရှားပေးရမှာ ဟုတ်ကလားဗျာတရဏဂုံနဲ့ဖေရှားလိုက်လို့တို့သူတော်ဘာဘောကိုကြိုက်လို့စော်ကားတာမကြိုက်လို့ပြမတာမရှိတော့ဘဲနဲ့ဟုတ်ကလားဗျာဟင်ကိုလူစိတ်ကလေးနဲ့လေကိုချင်းသားစိတ်မေတ္တာစိတ်ဓာတ်လူစိတ်ထားလိုက်ရင်တို့ဒီလတို့ဒီဒီလပြိုးခြင်းရောဖြစ်ပါဦးမလားကြိုးခြင်းရောမပေါက်ခြင်းရောကြိုးလည်းမညိုဘူးကြိုးလည်းမညိုဘူးပေါက်လည်းပေါက်ဟုတ်ကလားဗျာဒီလိုယူထားတဲ့ဒီလ ဒီနောက်ထိသင်ကျဲနေပြီဆိုရင်တိလတိတို့အိဋ္ဌာတရားပရမညာလို့သာကဆိုပါဗျာဟင်အိဋ္ဌာတရားပရမညာဆိုတာသိက္ခာကျန်ရင်ကျန်လို့ရတာပြောတာတင်ဗျာဟင်ဒါဟုတ်တို့သာတော့အိဋ္ဌာတရားပရမညာလို့ဆိုတယ်အိဋ္ဌာတရားပရမညာဆောင်ထားတဲ့ပုဂ္ဂိုလ်ဒီမိမိအတွက်ဘာလိုချင်တယ်လိုချင်တာတောင်းတရင်အကုန်ရသလိုတဲ့ဗျာဟင်အဲ့လိုကိုရောနှုတ်ရောသိရော ဟုတ်ကလားလူစိတ်ကလေးအမျက်ကာပြီးကြိုက်စိတ်မကြိုက်စိတ်ဆိုတဲ့ကိရိတာစိတ်မဝင်တဲ့ပုဂ္ဂိုလ်တယောက်ရဲ့စိတ်ဟာစင်ကြဲနေတဲ့အတွက်အိဆာတရားလို့တဲ့ဟင်ရွာထဲမှာနေလို့ရှိရင်မိမိအတူနေမိသားစုရဲ့ကြီးညူခြင်းလေးသားခြင်းကိုခံခံရပါတယ်ဟုတ်ကလားဟင်မိမိရဲ့အတူနေတွေလေဟုတ်ကလားတဲ့အိမ်နဲ့အတူနေရှိသလိုတရားကွက်တဲ့အတူနေတော့မရှိနိုင်ဘူးလား ပြီးတော့တအိမ်နဲ့အတူနေရှိသလိုတသေးတဲ့အတူနေတွေကောဒါဒီကတော့ဒီလားသင်ကျဲနေရင်မယုံကြည်ဘူးလားဗျဟင်မိမိကကိုရောနှုတ်ရောစိတ်ရောကောင်စီလို့ကိုလည်းရိုင်းဆိုင်မှုမပြနှုတ်လည်းရိုင်းဆိုင်မှုမပြရင်သူတို့ဘာဟောကိုကိုရိုင်းရိုင်းဆန်းဆန်းဆက်ဆံနိုင်မှာဟုတ်မလားဟုတ်ကလားဗျအဲ့တော့တို့ရွာထဲမှာအတူနေလို့ရှိရင်အတူနေတို့ရဲ့လေးစားမှုကိုလည်းခံစားတတ်ပါတယ်တဲ့ ဟုတ်ကလားအဲဒါမှမဟုတ်လို့တို့တိတပင်ရင်ဝါတပင်ရင်ဟင်ကိုခန္ဓာပြည့်စင် ကိုเจ้าကိုသိခြင်းစိတ်ငြိမ်တဲ့နေရာသွားပြီးအတွင်းဟိုအပြင်ကမျက်စိစိတ်ငြိမ်နားစိတ်ငြိမ်မှအတွင်းမှာရှိတဲ့ခန္ဓာဖြစ်တဲ့တွေကမြင်ရတကူဗျာဟင်ဘလောက်မြန်တုံးဆိုတော့ဒီစက္ကန့်လေးတစ်ချက်တွင်းမှာရုပ်ရက်ဖောက်ပြန်သွားတဲ့အချိန်လုံးကတိပေါင်း6000 တိ6000ပြောတာမဟုတ်ကတိပေါင်းဟင်ကတိပေါင်းကို6000ဟုတ်ကလားစိတ်ရဲ့ဖောက်ပြန်ပြည့်စည်သွားတဲ့အချိန်တုန်းကကတိပေါင်းတသိန်းတိတသိန်းမဟုတ်ဘူးကတိပေါင်းကိုတသိန်းဟုတ်ကလားဗျစက္ကန့်တစ်ချက်လေဒီနောက်နူညံပြီးဒီနောက်လင်းမြန်နဲ့ရုပ်ဖြစ်ပြနာဖြစ်ပြစွာတို့မျက်စိရောနာရောအကုန်လုံးကိုဖိတ်ငိမ်နေမှအတွင်းကသိရတာတယ်ဟဲ့ဟုတ်ကလားဗျဟင်အဲ့တော့ဒီဒေါတောင်ကိုသွားပြီး ကိုယ်ခန္ဓာဖြစ်ခြင်းရဲ့အကြောင်းကိုသိကျင်လို့တောထွက်တဲ့ပုဂ္ဂိုလ်ဖြစ်ရင်လေနတ်တေရဲ့ကြည်ညိုမှုကိုခံပါပါတယ်တဲ့ဟုတ်ကလားရွာမှာနေရင်အတူနေတွေရဲ့ကြည်ညိုမှုကိုခံပါရတယ်လို့တောမှာရောက်ရင်လေနတ်တေရဲ့ကြည်ညိုမှုကိုခံပါရပါတယ်တဲ့ဟုတ်ကလားယာပြီးတော့မိမိကဒီသီလစင်ကြဲနေရင်တဲ့ဗျမိမိမိပါဒီ ချွေမျိုးတွေဓာတိတမလုံဘဝရောက်လို့အောင်တန်းသားဘဝဖြစ်နေရင်မိမိတီလာကြောင့်အဲ့ဒီမိဘတွေအဲ့ဒီချွေမျိုးတွေလူဘဝနတ်ဘဝဆိုတဲ့ထက်တန်းသားကိုလည်းရောက်နေနိုင်ပါတယ်ဗျာဒါဒီစင်ကြဲတဲ့တီလာမှာလေမိမိရဲ့တီလာရဲ့တကူချိန်ကြောင့်ပို့ပေးနေတာကိုဗျာဟုတ်ကလားဗျာဟင်ပို့ပေးနေနေတဲ့ဗျဟင်အဲ့ဒါတီလာရဲ့တတ်တီပြီးတော့တို့ဒီနောက်ထိတီလာစင်ကြဲနေရင် ကိုယ်လည်းမတောင်းကြတော့ဘူးနှုတ်လည်းမတောင်းကြတော့ဘူးစိတ်လည်းမတောင်းကြတော့ဘူးထင်တယ်ဟင်ဒီလိုဆိုရင်ရုပ်ဖြစ်စေနာမ်ဖြစ်စေနဲ့တကွာဝိပဿနာဉာဏ်ဆင်းဆင်းငေါမမြင်နိုင်ဘူးလားဟင်အဲဝိပဿနာဉာဏ်ဆင်းဆင်းမြင်လို့ကိုယ့်ရဲ့အကြောင်းတွေကိုဥမာချီးကားသိသွားရင်အာဟုစရာမရှိဘူးဟုတ်ကလားဗျာဟင်ဟင်အာဟုစရာမရှိဘူးဒုက္ခရှင်ဟိုဥရုရှင်စိတ်ရှင် အာရရှင်ရဲ့တတ္တိတိုင်းသူသွားနေတာကံရှင်ကုံတဲ့နေရာထိုးဝမှာတယ်နေဟင်ဟင်တို့ကံရှင်ကုံတဲ့နေရာထိုးဝမှာဗျာဟုတ်ကလားဟင်အဲ့တော့တို့အာကိုးတရားမရှိဘူးလို့ကိုကိုကိုအာကိုးတရားမရှိတဲ့ပုဂ္ဂိုလ်တယောက်ဒီတဏှာဝင်နိုင်အောင်မလားမာနကောဒိဋ္ဌိကောအဲ့တော့တို့တန္တရာကိုချဲ့ပေးနိုင်တဲ့ပပိစမဝင်နိုင်တဲ့အတွက်တို့မက်တို့ဖူတို့ဒီကောမရောက်နိုင်ဘူးလားဗျာ ပြီးတော့ကိုကိုယ်တိုင်ကိုယ်ပိုင်ညာနဲ့တို့ခန္ဓာဖြစ်ခင်ကြည်ရင်မတ္တနဲ့နိဗ္ဗာန်ကိုတော့မျက်စိအောက်မှာမတွေ့ရဘူးလားနိဗ္ဗာန်မျက်မှောက်ပြုဝပါလို့ဤသွားကိုကိုယ်တိုင်ကိုယ်ပိုင်ညာဖြင့်မျက်စိအောက်မှာခန္ဓာဖြစ်စဉ်ကြည်ရင်လည်းမြင်ရမှာပြောတာဟုတ်ကလားဗျာဟင်ဒါတိလာကနေပြီးမဲ့ဟင်အဲ့ဒါတတိလူတွေမဟုတ်လားပြီးတော့တို့ဒါတွေမကဘူးဗျာဒီလိုမှတ်နေမယ်ဆိုရင်တို့လောကီဖြစ်တဲ့အဘိညာဉ်တွေဟောမရနိုင်ဘူး ဟင်စိတ်စင်ကြယ်သွားရဲ့ဘိန်ကြီးလည်းရနိုင်တာပဲလေသူဟိုပါတော့ရှူဘူးတွေဆိုရင်ဝေဘူးဆရာတော်ဘုရားကြီးကြီးမှာပါဗျာဟင်မိတင်တော့ဟုတ်ကလားဗျအဲရွှေဘူးဆိုဝေဘူးဆရာတော်ဘုရားကြီးမိပါသဗျာသူပြောတဲ့စကားလေးရှိပါတယ်ဗျတို့ဖရာတရားတော်ကတဲ့တစ်ခုလုံးရင်နှစ်ခုဖြစ်တယ်ဟုတ်ကလားပြီးတော့တစ်ခုလုံးရင်သုံးခုလည်းဖြစ်တယ်ဟင် တဆရာတော်ဘုရားကြီးပြောသွားတာဟုတ်ကလားဟင်ဟုတ်ကလားဗျာဟင်တစ်ခုလုပ်ရင်နှစ်ခုလည်းဖြစ်တယ်တဲ့ဟုတ်ကလားတစ်ခုလုပ်ရင်သုံးခုလည်းဖြစ်တယ်တဲ့ဟုတ်ကလားဘာပြောတာတော့ဗျာကြားဘူးမှာပါဗျာတို့ရွှေဘူတရားဓမ္မတွေဟင်သူဟောတယ်တဲ့ဒီစကားပါပါတယ်ဗျာကြားဘူးလားဗျာဟင်လုံတော်ဘူးဗျာလုံတော်ဘူးဗျာဟင်တစ်ခုလုပ်ရင်နှစ်ခုဖြစ်တယ်ဆိုတာ တို့ဒီတတိလေးနဲ့ကိုယ်မှမှရင်လည်းတမထာကောဖြစ်နိုင်မှာဝိပဿနာကောဟောတမထာရောဝိပဿနာနှစ်ခုလုံးဖြစ်နေတာပဲဟုတ်ကလားတမထာတစ်မျိုးဝိပဿနာတစ်မျိုး လုပ်ဖို့လိုသေးလားဗျဒီမှာကလေးမှယုံနဲ့ဒါတရဏုံပွားတာတင်နေဟဲ့တရားနှလုံးသွင်းဆင်ခြင်တာနဲ့ဓမ္မတရဏကိစ္စမကြီးတူတူပဲလေဟုတ်ကလားဗျာဟင်အဲ့တော့တို့ဒီလိုမှရင်နဲ့တစ်ခုလုပ်ရင်နှစ်ခုလည်းဖြစ်တယ်တဲ့တစ်ခုလုပ်ရင်သုံးခုလည်းဖြစ်တယ်တဲ့ ဟုတ်ကလားအဲဝိပဿနာဉာဏ်နဲ့မကဘူးမဲ့ဒီဖိုးဒီနိဗ္ဗာန်နေဟောတုံကုန်ဖြစ်နိုင်ဘူးလားဟင်ဒါမှမဟုတ်သမထဝိပဿနာအပြင်ကိုအဘိညာဉ်တွေရောမရနိုင်ဘူးလားဟင်သမထဝိပဿနာတွေမဟုတ်အဘိညာဉ်တွေလည်းရနိုင်သေးသည်ဟုတ်ကလားဗျာဒါကသမထဝိပဿနာတွေမဟုတ်ဘူးမဲ့ဖိုးနိဗ္ဗာန်ဒါလည်းရနိုင်သေးတယ်ထင်တယ်။နောက်တစ်ခုလို့ရင်သုံးခုဖြစ်တယ်တဲ့။ဟုတ်ကလားဗျာ။ ဟိဒါတို့ဒီတီလာကပေးတာမဟုတ်ဘူးလားပုတ်ကလားဗျာအဲ့တော့တို့တီလာကိုဒီလောက်ထိအာကိုရမယ်ဒီနောက်ထိလည်းယုံရမယ်ပုတ်ကလားဗျာဒီလိုတို့တရဏဂုံပွားနေတဲ့တီလာနဲ့မနောကံရောဝစီကံရောကာယကံရောလုံးနေလို့ရှိရင်ဟိကံလုံးရင်ရေမဝင်ဘူးလားဗျာဟိကံလုံးရင်ရေဝင်တာပဲမဟုတ်ဘူးလား ကံသုံးချက်လုံးနေလို့ရှိရင်တို့ကောမချမ်းပါဘူးလားဗျာဟင်တို့နဲ့ပေါင်းသင်းနေတဲ့အဝေးတွေအနီးတွေကောမချမ်းပါဘူးလားဗျာမြင်အပ်တာမမြင်အပ်ဒီကောဗျာမြင်အပ်တဲ့နေရာရောမမြင်အပ်တဲ့နေရာဟောကံလုံးကြီးဝင်တာပဲဗျဟုတ်ကလားဗျာအဲ့တော့တို့ဒီသီလကိုဒီလောက်ထိအာကိုယုံကြည်နေရင်တို့ရှိနေသမျှလူဘဝရဲ့လူအသက်ဟာအကျိုးရှိသောအသက်ဖြစ်မလားအကျိုးမဲ့သောအသက်ဖြစ်မလား အကျိုးရှိတော့တဲ့လေဟုတ်ကလားဗျာဒီလိုတို့ဒီတီလာအချိန်ကြောင့်အောက်သွားမှာလားအထက်သွားမှာလားလူမလူတို့တို့မို့လူမနာတို့လူမဗြမာတို့ဒီထင်တီလာသူဗြမာပုံတီသွားနိုင်တာကိုဟုတ်ကလားဗျာအဲ့လိုသွားရင်သွားတဲ့ပုဂ္ဂိုလ်သားလေတို့အလားတကွန်လေးများဟိုအောက်ကပင့်ဝင်လေးရလာရင် တလွတ်လွတ်တလူလူတက်တလူဟုတ်ကလား ဟိတို့လည်းဒီသီလအရှင်ကြောင့်လူမလူတို့လူမနတ်တို့လူမဗမာတို့ဆိုအဲ့လိုတက်သွားတာကိုလူလို့ခေါ်တာတဲ့ဟုတ်ကလားတလူလူတလူလူတက်သွားမှလေကြာသွားရင်လူဟုတ်ပါမလားအင်းကြာသွားလူမဟုတ်နိုင်ဘူးအဲ့လိုလူဒိတ်ပဲဟင်လူသရုပ်ပြီးအောင်ဆိုတာလေဟောတို့ကြည်နေတဲ့အသက်ကလေးဟာတီလာနဲ့တွဲဖက်တဲ့အသဖြစ်ရမယ်ဟုတ်ကလားဗျာ အဲ့ဒါသီလနဲ့တွဲဖက်တဲ့အသက်ဖြစ်ခြင်းသီလယူတိုင်းယူတိုင်းတရဏဂုံလေးပါအမှားထင်တယ်အဲဒီတရဏဂုံလေးကတို့သီလယူတော့ပါတော့ဗုဒ္ဓံတရဏကိသာမိအာမဘန္တိတော်ပလားပြီးပလားဟင်ဘယ်လောက်လောက်ရမှာတော့ဟင်ဘယ်လောက်လောက်ရမှာတော့ဟုတ်ကလားဗျအင်းတို့ပါတော့တရဏဂုံပေးပြီးတော့တန်ဃာတော်များကသတိပေးသေးတယ်နဲ့တေတရဏကမနာမဟာပရိပုံနာဆို ပြေးပြေးလားအဲ့တော့ဘာပြောတော့ဟင်ဘာပြောလို့ဘာအာမဘန်နေခန္ဓာတော့ဟင်ဘာလဲဗျာဘာလဲဗျာဟင်အမလုံးကြောမယ်ဗျာဟင်တရဏဂုံပွားခိုင်းတာကိုဘယ်နဲ့လုံကြုံအောင်ထိရမှာတော့ဟင်အဲ့ဒါကဟိုဓမ္မအပမဒေနာကြမှာလုံကြုံအောင်လေဒါကတရဏဂုံလေးပေးပြီးတော့ပြောတာထင်တယ်တရဏဂုံသုံးပါပေးပေးပြီးတိတရဏဓမ္မနာမပရိပုံနာဒီလိုပြောတာထင်တယ်ဟင် ဟိုတို့သူ့ဟာကိုတိုက်ရိုက်ဘာသာပြရင်တော့ခမည်းတော်ကိုကျုပ်တရဏဂုံတစ်လုံးစီတစ်လုံးစီဟင်အရင်ဒီပြီးပြီးပြီးပြီးလို့ဆိုလိုတယ်ဟုတ်ကလားဟင်ဗုဒ္ဓမဒါတစ်လုံးတင်တယ်ဟဲ့ဓမ္မဒါတစ်လုံးတင်တယ်ဟဲ့သံဃာဒါတစ်လုံးတင်တယ်ဟဲ့အဲ့ဒါလေးကို၃ကြိမ်၃ခါကပထမတစ်ကြိမ်ဆိုတော့ကဗုဒ္ဓံဆိုတော့စိတ်ပါတယ်ကွဓမ္မဆိုတော့အပြင်စိတ်ထွက်နေရင်ဓမ္မတရဏဂုံမတည်နိုင်ဘူးဟုတ်ကလားတန်ခါကျတော့စိတ်ကြံရင် ဟောပါစင်ပါလာမလေးဟုတ်ကလားအဲ့တော့ဒီကိုနဲ့နှုတ်နဲ့ကတော့သိုးနေတယ်စိတ်ကတဘူတဘာသွားလို့ရှိရင်တရဏဂုံမတည်ဘူးဒါမှမဟုတ်တစ်ချိန်မတည်တစ်ချိန်တည်အောင်လို့သုံးချိန်ဆိုပါဟင်တကယ်လို့ဒါကိုရောနှုတ်ရောစိတ်ရောသုံးခုလုံးတပြိုင်တည်းကြသွားရင်တခါနဲ့ဆိုတာနဲ့ပြီးနိုင်တယ်ဟုတ်ကလားဗျာအဲ့တော့အရင်တည်ပြီးတာတော့တရဏဂုံတစ်လုံးစီပဲထင်တယ်ဟင်သုံးချိန်ဆိုတာတော့ခြေကမမြက်လက်ကဖြစ်အောင်လို့ ဆိုပြရတာမဟုတ်လားအဲ့ဒီတရဏဂုံတစ်လုံးစီတစ်လုံးစီအရင်တီးပေးပြီးပြီတဲ့အဲ့ဒါကိုခမားတို့များများပွားကြပါလို့ပြောတာဟင်ဟင်အဲ့တော့တို့ဝင်လေထွက်လေမှတ်တဲ့ယောဂီကြတော့ဝင်တယ်ဆိုတရားနှလုံးသွင်းနေတာဒါတစ်ချက်ထင်တယ်ဟဲ့ထွက်တယ်ဆိုဒါတရားနှလုံးသွင်းဆင်ရင်လားဓမ္မတရဏဂုံတစ်ချက်ပဲမဟုတ်ဘူးလားတို့ပတိနဲ့ပွားတဲ့ယောဂီကြတော့ဟောဟင် သောဘဂဝါဣတိပိအရဟံဆိုဟောတလုံးဆိုရင်တရဏဂုံတလုံးထင်တယ်ဗျဟင်ပရိဒပဆိုရင်တရဏဂုံတရားရှင်းလုံးထင်တယ်ဗျဟုတ်ကလားဗျအဲလူကိုတို့အချိန်နဲ့အမျှကိလေသာတွေအတွေးကနေလဲမဝင်ရအောင်ပြေးအပြေးအာယုန်တွေနောက်ကအတိနောက်ကလည်းမဝင်ရအောင်အဲလိုတရဏဂုံပွားနေရမှာဗျအဲလိုကိုများများပွားဖို့ရာတတိပေးတာဟုတ်ကလားအာမဘန္တရားဟော တပည့်တော်တို့များများပွားပါမယ်လို့ဂတိခံလာတယ်နဲ့ဟင်ဟင်အမမနိခံတဲ့အတိုင်းပွားလာဗျဟောဗျာမပွားဘူးဟောဘယ်လိုတော့များဟင်ခင်ဗျားတို့များများပွားကြပါအင်းအမမနိကတင်မတပည့်တော်တို့ပွားပါမယ်ဒါပဲမဟုတ်လားပွားလာဗျဟောဗျာမေးလို့ရအောင်ဟင်မပွားမနဲ့အမမနိခံပြီးဒါဝါလာကိုလိန်နာလားအဟုတ်လားဗျဘုန်းကြီးတယ်လိန်နေခင်ဗျားတို့ ဟင်ဒါဘုန်းကြီးတက်လိမ့်လားထင်တယ်ဟင်မပွားပဲနဲ့ပွားပါမယ်ပြောရင်ဘုန်းကြီးတက်လိမ့်တာမဟုတ်ဘူးလားဘာလူလူချင်းလိမ့်တာမှငွေတို့ငွေသားလေးရတယ်ဦးမယ်ဘုန်းကြီးတက်လိမ့်လို့ဘာရမှာမခင်ဗျဟင်ဟုတ်ကလားဗျအဲ့လောက်ဒီကိုတို့ပွားရမယ်ပွားနေရင်ဟိုအတွေးလေးလည်းဝင်နေတော့ဘူးလေအဟောင်းကိလေသာထနိုင်မအောင်မလားဟဲ့ပွားနေရင်အတိတ်နောက်လိုက်ဦးမလားဟဲ့ဒီလိုဆိုအတိတ်ကိလေသာဟောထားအောင်မလားဒီလိုဆိုရင်တို့ဒီတည့်ရဟာ ရှင်းနေတဲ့အသက်သည်တရဏဂုံတီလာနဲ့ရှင်းနေတဲ့အသက်ဖြစ်ခြင်းကြောင့်ဘယ်နဲ့တော့မြတ်တော်အသက်လားယုတ်တော်အသက်လားအေးဒါမို့ဒါကိုပြမတီလာလို့ဆိုဗျာဟင်လုံနိုင်ပါမလားအမဘာနေတော့ခံပြီးပြီလုံနိုင်မလုံနိုင်မလုံရင်လိမ့်တာပဲလုံရင်တော့ဟုတ်ပဲဘယ်နဲ့တော့အမဘာနေတော့ခံပြီးပြီထင်တယ်ဟင်ခန္ဓာတေတဏနာကမနာမဟာပရိဘုံနာဆိုဘယ်လိုပြောလိုက်တော့ အဲခံပြီးပြီခံပြီးပြီမလုပ်လို့ရှိရင်တော့လိမ်တာပဲဟင်ဟင်အဲတကယ်လုပ်လို့ရှိရင်တော့ဒါမလိမ်ဘူးပဲကဲဘယ်နဲ့တော့ဟင်လုံမှလားမလုံဘူးလားဘယ်လောက်လုံမှာတော့ဟင်ဘယ်လောက်လုံမှာတော့ဟင်ဥပုပ်ကဘယ်နည်းသောက်မှာတော့ဥပုပ်ဥပုပ်ဘယ်နည်းသောက်မှာတော့ဟင်ဘယ်နည်းသောက်မှာတော့ဥပုပ် ဟောဗျာမေးလို့ရအောင်ဗျာဟောဗျာမေးလို့ရအောင်ဗျာတထိုင်ဥပုပ်တင်နဲ့တူပါတယ်ကြည်ရတာဟင်အဲတထိုင်ဥပုပ်တင်နဲ့တူပါတယ်ဘယ်နဲ့တော့ဆိုးတကဒီဦးစင်တကခင်ဗျတထိုင်ဥပုပ်တွေခေါ်လာသလားအမေးလို့မရတော့ပါဘူးလားဗျဟင်ဟောရေဦးစင်တကကိုကလည်းတထိုင်နဲ့တူပါတယ်ဟင်ကာယမရှင်ကိုကတထိုင်လို့ကျန်တာတွေလည်းတထိုင်နေမှာပါဟင်တရက်ဆိုရင်တို့ဒီကနေ့9နာရီယူရင်နောက်ပြန်က9နာရီထီအောင် ဓမ္မတရေလေဟုတ်ကလားဥပုတ္တရေရာသည်ဆိုတာတို့ဒီကနေ့9နာရီယူထားတာထင်တယ်နေ့ပြင်က9နာရီမှတရေပြည့်အဲ့ဒီတို့ဒီကနေ့9နာရီကနေပြီးနေ့ပြင်က9နာရီထိအပမာဒတတိနဲ့ဟုတ်ကလားဗျာတရဏဂုံသုံးပါးတပါးပါးကိုပွားနေရမှာဗျဟင်ဒါရှိနေတဲ့အသက်သည်မြမာသက်ဖြစ်အောင်လုပ်နေတာတမဏတော်သက်မဟုတ်ဘူးလားဟင် ဒီလိုဖြစ်မှသာတို့ဒီတရက်တွင်ဟာအပြစ်ကင်းစင်သောစိတ်ထင်တယ်အပြစ်ကင်းစင်သောနှုတ်ထင်တယ်ဟဲ့အပြစ်ကင်းစင်သောကိုဟုတ်ကလားဗျဒီလိုဆိုလူအိဗံပေါ်နိုင်မူလားအဖေမြင်လူသားဟုတ်ကလားဗျအဲ့တော့တိတို့မှားရမှာတယ်ဗျဟင်အဲ့တော့တို့ဒီလိုမှတ်ပြီးအဲဒါတို့ဒီမှာလာတာကိုတီလာဆိုတာလေ့ကျင့်တာပြောတာ သိပ္ပအကြံသီလံအလေးလေးကျင့်တယ်ဆိုတာတို့စစ်တိုက်တဲ့ပုဂ္ဂိုလ်များကြတော့စစ်မတိုက်ခင်လေးကျင့်ကံဝင်ရသေးတယ်ဟင်စစ်တင်နန်းတက်တာလေးကျင့်ကံတယ်အဲ့ဒီလေးကျင့်ကံမှာအောင်ပြီဆိုတော့မှရှည်တန်းသွားပြီးတက်ရတာမဟုတ်ဘူးလားတို့ဒါမှဒီမှာလာလေးကျင့်တာဟုတ်ကလားဒီမှာအာယုံရဲ့အတိုက်ခိုက်မခံရတဲ့နေရာမှာလောဘမဝင်အောင်ဒေါသမဝင်အောင်မောဟမဝင်အောင်ဟုတ်ကလားဗျာ ပြီးတော့ဟောင်းကိလေသာမထအောင်အတိကိလေသာလည်းဟိုဒီဝင်ပြီးတော့တိုက်ခိုက်မှုမခံရအောင်အဲတရဏဂုံလေးပွားပြီးတို့ဒီနေရာမှာလေ့ကျင့်နေတာတင်တယ်ဟဲ့ဒီလေ့ကျင့်လို့အောင်မှကြွားသေးကြတော့ဟင်အာယုန်လေးတိုက်ခိုက်ခံရတော့မှတင်တယ်ကြွားသေးကြရင်လေဟင်ကြိုက်တာတွေကပါနိုင်မမကြိုက်တာတွေကမပါနိုင်နဲ့ကြိုက်တာလည်းပါနိုင်တယ်မကြိုက်တာလည်းပါနိုင်တယ် ပုတ်ကလားဗျာဟင်အဲကြိုက်ရင်လည်းကြိုက်တဲ့အလျောက်မလုံမိအောင်ထင်တယ်မကြိုက်ရင်မကြိုက်တဲ့အလျောက်မလုံမိအောင်ဒါတို့စိတ်ဓာတ်ရင်းကျက်နေမှထင်တယ်ပြစာလေးတွေစားခြင်းရင်ကာမတမှုရိယာရောမရှိနိုင်ဘူးလားကာမတမှုရိယာရှိတယ်လို့ဒီဟာကိုလိုက်လံတောင်းမြန်းနေရတဲ့ကာမဒုက္ခရောမရှိနိုင်ဘူးလားအရှိတာပဲအဲ့တော့သူကဒါကိုနာကြရင်လည်းသူသဘောကျသွားပြီအဲ့ဒီမှာတင်သူမကြသွားတယ်ဗျတော့တတာဖြစ်သွား ဒါကိုပဲတရဏဂုံတည်တယ်လို့ခေါ်ဟင်အဲ့သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ရဲ့တည်သောတရဏဂုံလေးမပြတ်သောတရဏဂုံလေးဘယ်တော့မှမပြတ်တော့ဟုတ်ကလားတရဏဂုံတည်သွားတဲ့အတွက်ဘယ်တော့မှလည်းဒီကိုချင်းသီလာတွင်ဖြစ်တော်ဘူးဟုတ်ကလားဗျာသဘောပေါက်သလားတရဏဂုံတည်တယ်ဆိုတာဘယ်ကြမှာတော့ဟင်မဖို့ဆိုင်သွားမှထင်တယ်ဟင်မဖို့ဆိုင်သွားမှတရဏဂုံတည်တာဟိုတည်ုံကောင်းမြဲတယ်လို့ပြောရမှာပေါ့ ကိုတို့ဒီဟာတော့ဗုဒ္ဓမရဏကိသာမိအဲယူထကြတဲ့ကတီတော့တီးနေပြီထင်တယ်မြင်ရလားဟိအဲဟောတို့မိုက်ကြသွားတဲ့ပုဂ္ဂိုလ်ကြမြဲသွားပြီအဲတရဏဂုံမြဲတဲ့အတွက်တဏ္ဍကုံမီးနေတဲ့ဒီသူ့တဲ့တာချင်းသို့ဥစားယူခြင်းဒါတွေကကြိုက်လို့မကြိုက်လို့ကြောင့်တင်တယ်ဟဲ့ကြိုက်လို့တတ်တာလည်းရှိတယ်မုန်းလို့တတ်တာလည်းရှိတယ်တင်တယ်ဟဲ့အင်းကြက်ဒီဝတိနွားတွေငါတွေကြိုက်လို့တင်တယ်ဟဲ့ချင်းလေးကြပိုးတွေမူဆူမူဟောက်တွေမကြိုက်လို့မဟုတ်ဘူးလားအင်းအဲအဲ့ဒါတွေသူ့မှာရှိတော့ဘူးလေ ဟုတ်ခလားအဲ့တော့တုပ္ပဗုဒ္ဓကြီးတီးသွားရောဗျတရဏဂုံမြဲသွားတော့တီတာလည်းမြဲသွားပြီထင်တယ်ဒီအဲ့တော့တို့စားလို့ဖရာပေါ်တရားပေါ်တန်ခါပေါ်ကိုဘယ်တော့မှမပြတ်တဲ့အဝိဇ္ဇပတာရနဲ့သူကြီးညိုသွားပြီဟင်ဘာဖြစ်လို့တော့သဗ္ဗညုတညာအဆောင်ကိုသူကိုယ်တိုင်မြင်သွားပြီတရားမြင်မှဖရာမြင်တာဟုတ်ဗျဟုတ်ကလားဗျာတန်ဃာရဲ့သုပ္ပတိပါဏဆိုတဲ့ အစွမ်းကိုတော့သူမြင်သွားပြီအဲ့တော့သူသူတရဏဂုံတီးလို့သူသီလစင်ကြဲလို့သူဟာဖရာရဲ့သားတော်စစ်တမိတော်စစ်ဖြစ်တာကိုဖရာကို ပြောချင်လိုက်တာဟုတ်ကလားဗျအဲ့တော့ဟိုဖရာနောက်ကိုကန့်လိုက်ရင်ကရောသူ့အနတ်နေကနာမထင်တယ်ဟဲ့အဲ့တော့တို့တခါတည်းဖရာနဲ့မနှမ်းမကန်းနေရကနေသူလိုက်ရရှာတယ်ဖရာကို သူတရဏဂုံတည်ပြီးသူဒီခုနပြောတဲ့ဖျားသားဖြစ် ဖြစ်တာလေးကိုရှောက်ချင်တာကိုဗျဟုတ်ကလားဟင်ပြီးတော့တပြည့်တော်ကိုဖျားသားတော်အစ်စ်လို့မှတ်တော်မူပါလို့ဒီလိုလည်းပြောချင်တာကိုဗျဟုတ်ကလားဟင်ဟင်တပြည့်တော်ကိုဖျားသားတော်လို့မှတ်တော်မူပါဒီလိုလည်းပြောချင်တယ်ဟုတ်ကလားအဲ့တော့ဖျားเจ้าတော်သွားအဲ့တော့တို့ဟိုကတရားမင်းကမနေတာဘူးဗျာ လူပြည်တစ်ခုဖြစ်ရင်တရားမင်းဟိုမှာစိတ်လုံရှားပါလေဘာဒုက္ခရာကြောက်ဖြာတင်းနေဆိုတာလူပြည်ကြောင့်သိရင်အဲ့ဒီကြောက်ဖြာပေါ်သွားဟင်စိတ်မှာနေမတိတိုင်းမတိဖြစ်နေရင်အဲ့ဒါလူပြည်တစ်ခုဖြစ်လို့ပဲဟုတ်ကလူပြည်ကြောင့်သိခြင်းအဲ့ဒီကြောက်ဖြာပေါ်သွားသွားထိုင်ကြည့်ရတာကိုကြောက်ဖြာကြီးဟိုရော့ရာကတင်းသွားတာပြောတာမဟုတ်ဘူးဟုတ်ကလားဗျာအဲ့တော့လူပြည်ပါဖြစ်နေကြည့်တော့တုပ္ပဗုဒ္ဓ တရဏဂုံမြဲပြီးတီလာမြဲသွားတာကိုသွားမြင်နေဟုတ်ကလားဗျာအဲ့တော့ဒီသုဗ္ဗဗုဒ္ဓလူအနူကြီးတရဏဂုံမြဲမမြဲတီလာစင်မစင်ငါသွားပြီးစစ်မယ်ဟုတ်ကလားဗျာအဲ့ဒီတို့ဖရာလက်ထက်တုန်းကလည်းအကုန်လုံးဗုဒ္ဓဘာသာတွေကြီးတဲ့ဟုတ်ဘူးကွဟိပြီးတော့တို့အိန္ဒိယပြည်ကဗုဒ္ဓဘာသာတိုက်ပြည်ဟုတ်ဘူးကွဗျမနာပြည်ကိုကွဟင် ဟုတ်ကလားဗျယမနာဝါဒတိုင်းပြီကိုအဲ့ဒီတဲ့သွားပြီးတို့ဖရာပွင့်ရတာတင်ဟဲ့ဟင်အဲ့တော့ဖရာနဲ့အတိုက်ခံနေရလဲရှိသေးတယ်ဗျတိုင်းပြည်တွေလည်းရှိသေးတယ်ဗျဟုတ်ကလားဗျဟင်ရှိတော့အဲ့ဒီတို့ဖရာနဲ့အတိုက်ခံဖြစ်တဲ့ဗျမနာဝါရီဘယင်မျိုးပေါ့လေသူတို့သာခေါ်တော့ဗျမတမင်းပေါ့ဗျာဟင်ဗျမနာမျိုးနွယ်ကိုဗျမဒတ္တကိုဗျမဒတ်လို့စာလို့သုံးထားတာလေ တခါတဲ့စိတ်အင်္ဂါ၄ပါးနဲ့တကွစိတ်အင်္ဂါ၄ပါးဆိုတော့စင်တက်ကြီးတွေလည်းပါတယ်မြင်းတက်ကြီးတွေလည်းပါတယ်ဟုတ်ကလားဟင်ပြီးတော့ခြေလျင်ဓာတ်လည်းပါတယ်ဟုတ်ကလားဗျာဟင်ပြီးတော့ယထာဓာတ်လည်းပါတယ်အဲ့ဒါကိုစိတ်အင်္ဂါ၄ပါး၄ပါးခေါ်တယ်လေဒါကြီးနဲ့တခါတဲ့ရဲမိတ်အဲရဲဘော်တီနဲ့ဖျားနဲ့သုဗ္ဗဗုဒ္ဓကြားကိုနေချလိုက်တယ်ဟုတ်ကလားဖျားကဟိုပဲလွန်သွားပြီသုဗ္ဗဗုဒ္ဓကြားရဲ့တဲ့ ဂျာသူခုနပြောတဲ့ရန်သူစစ်တပ်ကြီးပြောရမှာပေါ့ဗျာဟင်ဂျာခံထားလိုက်တယ်အဲ့တော့တုတ်ပါဘုရားရှေ့ဒိုးနိုင်ဒိုးရဲပါအောင်မလားဟင်ဟင်ဟိုဟာဟိုရဲမဲ့ရဲမှန်ရှိတဲ့စစ်စစ်အင်အားပြည့်နေသွားတွေ့တာဟုတ်ဗျအဲ့မှာဘယင်းကနေပြီးတော့တင်ဘသူလဲလို့မေးတာအဲ့တော့ကျွန်တော်မျိုးတုတ်ပါဘုရားပါတင်ပဲသွားမလို့လည်းမေးကျွန်တော်မျိုးဖျားရှင်စီသွားပြီးအင်းတပြည့်တော်ကို ဟိုဖရာရဲ့တာဝကဖြစ်တည်တော်မူအတိမပြုတော်မူပါဟုတ်ကလားဗျာဟိဒါလေးလျှောက်ထားမလို့ပါဟင်တင်းမသွားနဲ့တဲ့အဲ့ဒီဖရာဟာဖရာစစ်မဟုတ်ဘူးတဲ့ဟုတ်ကလားဗျာစမ်းမိတယ်နဲ့ဟိစမ်းမိစမ်းမိတယ်နဲ့ဟင်သူလေ့ကျင့်ကအောင်မအောင်ဟင်တီလာအောင်မအောင်ဆိုလေ့ကျင့်ကပြောတာတယ် ဟင်အဲ့ဒီလေ့ကျင့်ခဲ့တဲ့လေ့ကျင့်ခန်းအောင်မအောင်ဟိုမှာစိတ်မြင်ရင်တွေ့ပြီထင်တယ်ဟင်ဘုရားကဘုရားမဟုတ်ဘူးတဲ့ဟင် तू အပြောကောင်းကောင်းနဲ့လူတွေလျှောက်ပြီးတော့ဆွဲတောင်းနေတာပဲရှိတယ်တဲ့ तू ပြောတဲ့တရားဟာ तू ခေါ်တဲ့တရားကလည်းတရားမှမဟုတ်ဘူးတဲ့ဟုတ်ကလား तू နောက်လိုက်တန်ဃာဆိုတာလဲ तू အပြောကောင်းလို့လိုက်နေတာပဲရှိတယ်အဲ့ဒါတန်ဃာလည်းမဟုတ်ဘူးတဲ့ဟုတ်ကလားဖះလည်းဖះမဟုတ်ဘူးတဲ့တရားလည်းတရားမဟုတ်ဘူးတဲ့တန်ဃာလည်းတန်ဃာမဟုတ်ဘူးတဲ့ဟုတ်ကလား ဟင်သင်အဲ့ဒီဘက်ကိုသွားလို့ရှိရင်နဲ့ငါတို့အမျိုးငါတို့ဘာသာကိုဖျက်ဆီးတဲ့အတွက်သင်ကိုတတ်မှာငါတတ်မယ်ခုနဘယင်ကလေဘယင်ရောင်ဆောင်ထားတဲ့တရားမင်းပေါ့လေဟုတ်ကလားတကယ်လို့သင်ဒီဖျားမဟုတ်ဘူးတရားမဟုတ်ဘူးတန်ဃာမဟုတ်ဘူးလို့ဒီမှာပြောပြီးတော့သင်နောက်ဆုတ်သွားမယ်ဆိုရင်ငါသိသိတဝက်ပေးမယ်တဲ့ ဟင်ဘေးစီဝင်တဝက်ဆိုဘယ်နဲ့တော့ဟိတိုင်းပြည်ဖြစ်ခဲ့ရင်လည်းတဝက်ထင်တယ်ဟင်အကုန်လုံးတဝက်တဝက်ကြီးတော့သူပေးမယ်တဲ့ဟင်တင်ဟာဖင်းရသားတဲ့ငါဟာဘယင်းနဲ့ဟုတ်ကလားအဲ့တော့တင်ဖင်းရသားအတွက်ကိုငါချီးမြောက်တော်အားဖြင့်ငါရှိနေတဲ့ဘယင်းစီစဉ်တဝက်ပေးမယ်တဲ့အမြောက်ထင်တယ်ဒါမြောက်တာထင်တယ်လောဘရှိမရှိဆွဲထုတ်တာထင်တယ်ဟိဟင်လူဒီကောင်ဟာ ဒီပုဂ္ဂိုလ်ဟာလူစိတ်လားလောဘစိတ်လားဆွဲကြည့်တာတင်နေဟင်ရှေ့တိုးရင်တတ်မယ်တဲ့၆တာတင်နေဟင်ဒီပုဂ္ဂိုလ်မှာ လူစိတ်လားဒေါသစိတ်လားဆိုတာရှိမရှိဘူးသားဟင်တို့ကြည့်တာတင်နေဟိဟုတ်ကလားဟင်အဲဒီနေရာမှာအခက်ခဲကြုံမိတယ်နဲ့ဘယ်နဲ့တော့ဟင်မဟုတ်ဘူးနောက်ဆုံးမယ်ဆိုရင်ဘယ်နဲ့တော့မင်းသိသိတဝဲရမှာလေ ဟုတ်ကလားဟုတ်တယ်ဖြည့်တို့မယ်ဆိုတတ်မယ်အတတရားတော့မယ်ဟင်ဒူများအဲ့ဒီနေရာရောက်ရင်ဘယ်နှလုံးဟင်ဒူဒီအဲ့ဒီနေရာရောက်ဘယ်နှလုံးမလို့ဟင်ဟောလို့ဘူးဟောလို့ဘူးဗျာဒူဒီအဲ့ဒီနေရာရောက်ရင်ဘယ်နှလုံးမလို့အာရေချမ်းစင်တကာရင်မိမထမဆုံးတကာရင်မိမထမကြိုးပြဆုံးတကာကြီးအဆုံးတကာကြီးဇိုးနေ ဟင်အဆုံးတကကြီးဇကြိုးနေပါဗလားကြဟင်ကြက်ဘယ်နှလုံးမလို့လှုပ်တော့ဘူးဟေးဟင်လှုပ်တော့ဘူးဟေးဟောပြဟောပြမေးလို့ရတော့ပါဘူးလားဟင်ဟင်တို့များအဲ့လိုအချင်းကြတွေ့ရင်တို့လည်းဒုက္ခနဲ့တို့တော့အချင်းကြတစ်ခုတော့တွေ့မှာပဲလေသူ့အချင်းကြမျိုးဟိုသူနဲ့ကမဟုတ်ချွတ်ဆုတ်တာမတွေ့ရင်ရှိရမယ်ဒီလိုအချင်းကြမျိုးတစ်ခုတော့တွေ့မှာဟုတ်ကလားဗျအဲ့လိုများအချင်းကြတွေ့ခဲ့ရင်တို့ဘယ်လိုလုပ်ဟင် တော့ဘူးဗျဟောဘယ်သူမှ မေးလို့ရဘူးဗျဟင်ဟောဗျဘယ်သူမှမေးလို့ရဘူးဗျဟင်ဘယ်လုံးမမလုပ်ဖက်နဲ့ငုတ်တုတ်ထိုင်နေကြမှာလားခင်ဗျားတို့အဲဘယ်လိုတော့ဘယ်သူကရေတို့မှာပါလဲကြည်သားမဟုတ်မဟုတ်ကဟုတ်ကဟင်ဘယ်သူတော့ရှိတို့မယ်ဆိုတာပြောတော့တာရှိတို့မယ်ပြောတာနောက်နောက်ကနေပြီးပုံပြောရတာဟင်ဟင် ပေါ်ရှေ့တိုးမယ်လည်းပြောသေးနောက်ကပုံပြောတာဒီမှာဗျာဟင်ဟင်ဒါတတိမရှိရင်တရဏဂုံမပွားခဲ့လို့ရှိရင်ကြောက်ရင်ကြောက်မယ်မကြောက်ကြိုက်ပါပဲဒီနှစ်ခုတစ်ခုတော့တိုးလိမ့်မယ်ထင်တယ်ဟင်ဟိုကလည်းသူ့ကိုတုပ်ပဗုဒ္ဓအနုကိုကွအနုကိုသူ့မင်းစိတ်စိမ်တဝဲပေးပါမယ်ဆိုတာတေးယူစရာထင်တယ်ဟဲ့ဟုတ်ကလားတတိမရှိဘာမှာပဲဟုတ်ကလားဒါမှမဟုတ်လို့ရှင်လေတတိမရှိတဲ့ပုဂ္ဂိုလ်တယောက်ဟာဟင် ကြောက်စိတ်ဝင်လာလို့ရှိရင်လေခုနကတော့ဘုရားမဟုတ်ပါဘူးတရားမဟုတ်ပါဘူးဟုတ်ကလားကျွန်တော်ပြန်มาတော့မယ်လုံမှာပဲဗျာတိုးပါမလားဗျာဒီနေရာတရဏဂုံမပွားရင်တတိမရှိရင်ဒီနှစ်ခုတစ်ခုတော့ဝင်ပါပဲဟုတ်ကလားသူကတော့တတိရှိတဲ့ပုဂ္ဂိုလ်ကိုဗျာတတိရှိတဲ့ပုဂ္ဂိုလ်သာအာဒါငါ6တာဖြစ်ရမယ်အတမသိနိုင်ဘူးလားဩဒါကတော့ငါမြောက်တာဖြစ်ရမယ်သူသိနိုင်တယ် ဒါတတိရှိမှသိနေတာဟုတ်ဗျတတိမရှိလို့ဟိုအကြိုက်ကဝင်သွားရင်လည်းခင်ရင်သိတော့ဝင်နိုင်တော့ဘူးလေဟင်တတိမရှိလို့အကြောက်ကဝင်သွားရင်ရောခင်ရင်သိဝင်နိုင်ပါဦးမလားအဲဝင်နိုင်တော့ဘူးအဲဟိုတော့ကြောက်စရာကြီးကြောက်မှာပဲခဏတို့ကြိုက်စရာကြီးကြိုက်မှာပဲဟုတ်ကလားဗျဟောသူ့မှာတော့တတိရှိတဲ့အတွက်ကြောက်လင်းကြောက်ကြိုက်လင်းကြိုက်မကြောက်မကြိုက်တဲ့အပြင်ကိုတင်ဘသူလဲလို့မေးဟုတ်ကလားအဲ့တော့တရားကလည်းသောတာပန်တရားလိမ်မလားဗျာဟင် အဲ့တော့လည်းသောတာပန်ဒီနေ့တကြားပဲအဲ့တော့ငါတကြားလို့ဟိုအရှိအရှိတိုင်းထုတ်ပြောရတာတယ်ငါတကြားပဲလို့အဲ့တော့ပြောတုပ္ပဗုဒ္ဓကဟင်ငါကိုသင်ငါဆင်းရဲတာဆင်းရဲတာနဲ့ပြောတယ်တဲ့ငါတထေးတဲ့နင်နာဆင်းရဲတာတဲ့ဟုတ်ကလားဟင်ဘာဖြစ်လို့တော့သောတာပန်ဖြစ်နေသူတွေကတတားတို့သီလာတို့တုတာတို့သာဃာတို့ပညာတို့ ဟင်တတိတို့ဟီရီဥဒ္ဒပါလို့ဆိုတော့သူတော်ကောင်းဥစ္စာခုနှစ်ပြားသူ့မှာရှိနေဟင်ငါမှာသူတော်ကောင်းဥစ္စာခုနှစ်ပြားရှိနေတဲ့အတွက်ငါတထေးတဲ့ငါဆင်းရဲတာမဟုတ်ဘူးတဲ့တင်းတော့တထေးဆင်းရဲတာတဲ့ဟုတ်ကလားဗျာဟင်ဖရာဒီတကယ်ဟိုတစ္ဆာလေးပါးနဲ့တကွာရှိရှိသမျှသိစရာရှိတာအကုန်သိလို့ငါဖရာကိုဖရာလိုပဲပြောမယ်တဲ့ဟုတ်ကလားတရားတော်ကလည်းမြောက်ချင်းခြောက်ချင်းမရှိအရှိအရှိတိုင်းဟောတာလားထင်တယ်ဟင် ဗုဒ္ဓဘာသာလို့ဟောတာမဟုတ်လေလောဘဒီလူကျင်တာတော့တဘောဒါခွေလဲလူကျင်တာပဲလူလဲလူကျင်တာပဲဝက်လဲလူကျင်တာပဲဟုတ်ကလားဟင်ကျန်တဲ့ဘာသာတွေကလောဘဒီလူကျင်တာတော့တဘောဆိုတာလောဘကလာရင်လူမျိုးမရွေးပုဂ္ဂိုလ်မရွေးဘာသာမရွေးလူကျင်တာတော့တဘောပဲလူကျင်ကြတာပဲမဟုတ်ဘူးလားဟင်ဒေါသလေးကလာရင်ကဒေါသဒီပြမှတ်တော့တဘောဟုတ်ကလားဟင်ခွေလဲဒေါသဝင်လာပြမှမှာပဲလူမျိုးမရွေးပုဂ္ဂိုလ်မရွေးဘာသာမရွေးဟင်ပြမှမှာပဲထင်တယ်ဟဲ့အဲ့တော့ဒါဘုရားဟောတဲ့တရားသည် အရှိအရှိတိုင်းဟောတာတာပဲငါဘာသာကြတမျိုးသူ့ဘာသာကြတမျိုးဖြစ်ဟုတ်ခလားအဲ့တော့တရားလဲတရားတိုင်းဟောတာတာတဲ့တန်ဃာလည်းဖျားကျင့်တယ်လို့ကျင့်လို့သိတယ်လို့သိနေတဲ့တန်ဃာတွေတဲ့ငါဖျားကိုဖျားလို့ပဲပြောမယ်တရားကိုတရားလို့ပဲပြောမယ်တန်ဃာတန်ဃာလို့ပဲပြောမယ်တဲ့အဲ့တော့ငါသွားမဲ့လမ်းကိုသင်မတော့ရှင်းနဲ့ဖယ်လိုက်သမှာဟုတ်လက်ဖြောက်တီးလိုက်တယ်ဟင်းတရားမင်းဖယ်ပြရတယ်ဗျအဲ့ခါကျမှဖျားဒါမောက်ရောက် ရောက်တော့ဟိုတို့ရှိခိကတော့မရောက်ရောက်တာနဲ့တပြိုင်တည်းဘုရားเจ้าတော်ကိုအပြင်ကနေလက်ရာရစ်သုံးပတ်နှစ်ခါတော်ပြုပါတယ်နိဟိုတို့တို့ကိတော့ဟိုရှင်လောင်းလှဲ့တုံးလေးလက်ရာရစ်သုံးပတ်ရှိထင်တယ်တန်တာတွေတော့တန်တက်လာကြတာကြီးလေရှင်ဟုတ်ထင်တယ်နိလက်ရာရစ်သုံးပတ်လားတန်တက်သေးလားအဟုတ်ကလားဗျဟိုရှင်လောင်းလှဲ့တုံးလေးပဲသုံးပတ်ပတ်ထင်ပါနိ ဟေးထုံးတာနောက်ပဲကြံတော့တယ်အဲအဲဒါပြီးမှဘုရားရှင်သွားပြီးတော့တပြည့်တော်ကိုဟိုဘုရားရဲ့တာဝကလို့မှတ်တော်မူပါကြောက်ဗျာဟုတ်ကလားဗျာဟေးဟုတ်ကလားဗျာသူအရိယာသာတရောက်သွားပြီကိုဗျာဟင်ဒါပြီးတော့ဟိုကလည်းဘုရားကလည်းသူနဲ့တင့်တော်တဲ့တရားဟောဟောပြီးပြန်လာမျိုးဘဝလည်းရောက်ဟင်ဟိုတားတယ်မအီခေါ်မှာပေါ့လေကလေးရှိတဲ့နမကခွေလို့ အဲ့အမိုက်ပုံမှာပဲသေးရသေတော့သူတတိမလွတ်ဖဲနဲ့သေးတဲ့အတွက်သူတာဝရိန်သာပြည်မှာရွှေအဖင်းကဲ့သို့အဖင်းဝါဝင်းသောအဖင်းရှိတော်နာသာပွားဖြစ်တယ်ဟုတ်ကလားဗျာအဲ့တော့ဟိုနာသာရီကမေးတယ်ဟိုတရားမင်းကိုအရှင်တရားမင်းကြီးဒီနံပါတ်ကသူများနဲ့မတူဝါလို့ဝင်းလို့ရွှေဆင်းနဲ့အလွန်တူတာပဲဘာကုသိုလ်ပြုလို့တော့အင်းတရားမင်းလာလာမေးတယ် အဲ့တော့တရားမင်းကပြောတယ်ဘာကုသိုလ်မှမဟုတ်ဘူးဟေးတရဏဂုံပွားတဲ့ကုသိုလ်ဟဲ့လို့ဆိုတဲ့သူပေါ့ကွာငါကိုမှန်ထုတ်လိုက်တဲ့အကောင်လို့ဆိုတယ်ဟုတ်ကလားဟင်ဟင်တရဏဂုံရဲ့တတိပြဟုတ်ကလားဗျဟောတရဏဂုံလုံးတော့ဟောတို့ဘယ်နဲ့တော့အာယုံမလုံးဘူးလားဗျတရဏဂုံဟောလုံးတာနဲ့မနောကံရောဝစီကံရောကာယကံရောကာနေဂုံလုံးရောတင်တယ်ဟဲ့ ဟင်ကံလုံးတော့ရေမဝင်ဘူးလားဗျာလောဘဘူးလည်းရှိဘူးဒေါသဘူးကိလေသာဘူးပါရှိဘူးအေးကြီးတဲ့ထင်နော်အဲဒီလိုဆိုရင်အာယုံလုံတဲ့အတွက်ဥပုပ်ကောမရဘူးလားဗျာဟင်ဥပုပ်ရတော့တိလာတွေကောမစင်ကြဲဘူးလားဗျာကိုရောနှုတ်ရောစိတ်ရောဘာနဲ့မှကျုံလုံတော့ဘူးလေဟုတ်ကလားဗျာဒီလိုဆိုတုတ်ပဗုဒ္ဓသည်ပဲနေတော့တရက်တောင်ပြေလာဟဲ့ပြေဦးနော်ဟေ့ဟိုကြောင်းတော်သွားကြောင်းတော်ကပြန်လာဟုတ်ကလား မြို့ဘဝလည်းရောက်ဟုတ်ကလားအဲ့ဒီသားသမီးနမအခွေလို့တရားရှာတယ်ဟုတ်ကလားတို့တော့လူသားသေးတာဘဝသေးရလားဟဲ့ဟုတ်ကလားဗျာလူတော့သေးသွားတယ်ဘဝသေးဘူးဟဲ့အထက်တန်းသားဖြစ်သွားတယ်လေဒါတရဏဂုံနဲ့တီလာအကျိုးတင်တယ်ဘယ်နဲ့တော့တို့ရောလုံနိုင်မှာမလားတုတ်ပါဗုဒ္ဓလို့လုံနိုင်မှာမလားလုံဘူးဗျာဟေ့ ဟင်လှုပ်ဘူးဗျာပြီးတော့သုဘဗုဒ္ဓကြီးနူတာကအင်းသူ့ပုတ်စော်ရဘလောက်နာနေတော့ရှစ်ခုနေနောက်ခုနေအဲ့ဒါကတို့ဟွာလာကိုဘုတ်ကိုဘုတ်တို့စိတ်ကပုတ်လို့ဘသူတော့ဘယ်လိုပြောလွှတ်လိုက်တယ်ဘသူတော့ဘယ်လိုလှုပ်လွှတ်လိုက်တယ်ဆိုတော့တို့မကောင်းတဲ့ရင်ကြတော့ရှူဘူးတစ်မျိုးလုံးတောင်နာမယ်ထင်ခုနေရင်လောက်လားဘလောက်နာလို့ဟင်တပြီလုံးသိသူတပြီလုံးနာတယ်ဟဲ့ ဟင်တုပ်ပဗုဒ္ဓနဲ့တို့နဲ့ဘသူကပိုနူတော့ဟင်လှုပ်ဘူးဗျဘသူကပိုနူတော့ရေချမ်းစင်တကားကြီးသူပိုးနူနဲ့မပိုးနူမဲ့ထင်တာပါပဲဟင်ဟင်အဲတုပ်ပဗုဒ္ဓကရုပ်လောက်နူတာ စိတ်မနူဘူးဟုတ်ကလားတို့ကရုပ်မနူပေမဲ့တို့စိတ်တွေနူးနေသေးတယ်ဘယ်လိုတို့ဟင်စိတ်နူကလွတ်ပလားဟုတ်ကလားဟဲ့ဟင်အဲ့တော့တုပ်ပဗုဒ္ဓတော့ဟောတကယ်လို့တော့ တီလာတီလာနဲ့တူအောင်ထင်တယ်ဟင်ပြီးတော့သူသူသူတီလာကဟိုရိုးရိုးဗာနာတိပါတာအာမဘန္တီလာတဏဏဂုံခံဟင်ရှုမှတ်ပွားများနေတဲ့တဏဏဂုံပွားတဲ့တီလာလားဟောသူကတဏဏဂုံနဲ့တီလာရဟုတ်ကလားရအဲ့တော့တို့ဒီတရဏဂုံလုံးနေတဲ့အတွက်တီလာကောအဖိတ်စင်ရှိသေးလားဟဲ့ဟုတ်ကလားဗျဟောတို့ဈေးဆိုင်ကပေးလိုက်တဲ့စက်ကူအိတ်ကလေးလုံးတော့ပဲတော်လေးဒီ အိမ်ထိအိုယူလိုတဲ့နေရာအထိပါသွားတယ်။ဒါဟိုဘဲတော်မဖိတ်မစင်အောင်ပေးတဲ့သက်ကူဟင်လုံလို့ထင်တယ်။တကယ်လို့သက်ကူကြီးကများပေါက်နေရင်တော့ဘယ်လိုလုပ်မလို့။ဟင်ဟင်ထိုင်ရှိမာရင်တွင်ကြာနေရမထင်တာပါဗျာ။ဟုတ်ကလား။အဲ့တော့သီလလုံခြုံအောင်တရဏဂုံပေးတာတရဏဂုံကိုကလုံမလား ဟုတ်ကလားဟင်ဟင်ဟိုပဲတော်မဖိတ်မစင်အောင်စက်ကူပြီးတယ်စက်ကူလုံးမပဲတော်ဒီအိမ်ရောက်ပါသလိုဗျာဟင်ဒီနေဒီမှာလည်းပဲဒီနာလုံဆုံးမဖိတ်မစင်စေခြင်းလို့ဒီတရဏဂုံပေးတာရဲ့ဟုတ်ကလားတရဏဂုံကလုံးနေမှထင်တယ်ဟင်ကာယကံရောဝစီကံရောမနောကံရောအကုန်လုံးလုံးနေအောင်ပွားနိုင်မှာဒါမှတို့ဒီသီလာရတယ်ဟင် ယူနိုင်မှာမလားဗျာဟင်ယူနိုင်အောင်လည်းကြိုးစားကြဗျာကဲနာကြအောင်စို့